ခန်းကြီး27အငယ်1မှ14ထိုနောက်ဒါဝိလက်ထက်၌သုံးနှစ်ပတ်လုံးအစာဟာရခေါင်းပါခြင်းဖြစ်၍ဒါဝိသည်သာရဖျားကို မေးလျှောက်လင်ဒါဝရဖျားကဂိဘုံလူတို့ကိုတတ်သောရှောလူနှင့်လူအသက်ကိုတတ်တတ်သောရှောလူအမျိုးကြောင့်ဤအမှုရောက်လေပြီဟုမိန်တော်မူ၏ဂိဘုံလူတို့သည်ဣဒေလံအမျိုးအဝင်မဟုတ်ကြံကျွင်းသောအာမောရိအမျိုးဖြစ်ကြ၏ ဣဒေလအမျိုးတို့သည် သူတို့အားတစ္ဆာဂတိထားကြတော်လဲရှောလုသည်ဣဒေလအမျိုးနှင့်ယုဒအမျိုး၏အကျိုးကိုစောင့်ရှောက်၍သူတို့ကိုတတ်မည်ဟု အားထုတ်သည်ထိုအခါရှင်မြင်းသည်ဂိဘောင်လူတို့ကိုခေါ်၍တင်တို့အဖို့အဘယ်သို့ပြုရမည်နည်းတင်တို့သည်ထာဝရဘုရား၏အမွေတော်ကို ကောင်းကြီးပေးစေခြင်းဟံအဘယ်သို့အပြစ်ဖြေရမည်နည်းဟုမေးလျင်ဂိဘောင်လူတို့ကကျွန်တော်တို့သည်ရှောလူနှင့် သူ၏အမျိုး၌ရွှေငွေကိုမတောင်းပါကျွန်တော်တို့အတွေ့ဤဒေလအမျိုးသားဇုံတယောက်ကိုမျှကိုတော်ဒီမတတ်ရဟု ပြန်လျှောက်ကြတော့တင်တို့တောင်းတီတိုင်းငါပြုမိဟုမိန်တော်မူ၏သူတို့ကလည်းကျွန်တော်တို့ကိုညှင်းဆဲ၍ဤဒေလနိုင်ငံအတွင်း၌အလင်းမနေရမည်အကြောင်းတုတ်တင်ပယ်ရှင်းခြင်းကကြိုးစားသောသူ၏တန်ခုနှစ်ယောက်တို့ကိုကျွန်တော်တို့လက်သို့အပ်တော်မူပါ ထာဝရဘုရားရွေးချယ်တော်မူသောရှောလူနေရာဂိဗာမြို့၌ထိုသူတို့ကိုကျွန်တော်တို့သည်ထာဝရဘုရားအဖို့ဆွဲထားပါမည်ဟုလျှောက်တော်ရှင်မြင်ကငါအံ့မည်ဟုမိန်တော်မူ၏သို့တော်လည်းဒါဝိဒ်နှင့်ရှောလူ၏သားယောနသန်တို့သည်ထာဝရဘုရားရှေ့တော်၌တယောက်နှင့်တယောက်တစ္ဆာဂတိထားသောကြောင့်ရှင်မြင်သည် ရှောလူ၏သားယောနသန်မြင်သောမေဖိဘောရှက်ကိုနှမျောတော်မူ၏ သို့ဖြစ်၍ရှင်မြင်းသည်အဲအာသမီးရိဇပဖွမ်းမြင်သောရှောလူ၏သားအာမောနိနှင့် မေဖိဘောရှက်နှစ်ယောက်မှဆ၍ရှောလူ၏သမီးမေရက်တွင် မေဟောလတိအမျိုးဗာစီလဲ၏သားအဒရေလမြင်သောသား၅ယောက်တို့ကိုယူ၍ဂိဘောင်လူတို့လက်သို့အပ်သဖြင့် သူတို့သည်တောင်ပေါ်မှာထာဝရဘုရားရှေ့တော်၌ဆွဲထား၍ထိုသူခုနစ်ယောက်တို့သည်မုယောစပါးရိတ်စကာလတနေ့ခြင်းတွင်အသေသတ်ခြင်းကိုခံရ၍တပြိုင်နက်သေကြ၏။အဲအာသမီးရိဇပသည်စပါးရိတ်စကာလမှစ၍မိုဃ်းမရွာမှီတိုင်အောင်လျှော်တေကိုယူ၍ကျောက်ပေါ်မှာအိပ်စရာဘို့ခင်းလျက် နေ့အချိန်တွင် အလောင်းကောင်အပေါ်၌ငှက်မနာညအချိန်တွင်သားရဲမကိုက်စေခြင်းငှာစောင့်ရှောက်လျက်နေ၏ရှောလူဤကိုလုတ်တော်အဲအာသမီရိစပပြုသောအမှုကိုဒါဝိဒ်သည်ကြားသောအခါဖိလိတိလူတို့သည်ဂိလဘောတောင်၌ရှောလူကိုတတ်၍အလောင်းတော်ကိုဆွဲထားရာဘက်ရှန်လမ်းမှ ခိုးသွားသောဂိလန်ပြည်ရာဘက်မြို့သူမြို့သားတို့ရှိရာသို့ရှင်ပြန်သွား၍ ရှောလုအယိုးနှင့်သားတော်ယောနသန်အယိုးတို့ကိုယူ၍ထိုအရပ်မှ ဆောင်သွားသဖြင့်၊ဆွဲထားသော သူတို့၏အရိုးများကိုလည်းစုသိမ်းပြီးလျှင်၊ဗင်္ယာမိန်ပြည်၊ဇေလရွာ၊ရှောလုအဘကိရှ၏သင်္ချိုင်း၌သင်္ဂြိုဟ်၍ရှင်ဘုရင်မှာထားသမျှအတိုင်းပြုကြပြီးသည်နောက်၊နိုင်ငံတော်အဘို့ဆုတောင်းသော စကားကိုဘုရားသခင်နားထောင်တော်မူ၏။15 22နောက်တဖန်ဖိလိတ္တိလူတို့သည်ဣသရေလအမျိုးသားတို့ကိုစစ်တိုက်၍ဒါဝိဒ်နှင့်သူ၏ကျွန်တို့သည်ဆီးကြို၍တိုက်လှန်ကြစဉ်၊ဒါဝိဒ်သည်မောပန်းလျက်နေလေ၏။ရေဖိမ်အမျိုးဣရှဗိဗေနုပ်သည်အချိန်သုံးပိဿာရှိသောကြေးဝါလှံကိုကိုင်၍အသစ်သောစစ်တန်ဆာကိုဝတ်ဆင်လျက်၊ဒါဝိဒ်ကိုသတ်မည်ဟုကြံလေ၏။ဇေရုယာသားအဘိရှဲသည်ကူညီ၍ ဖိလိတိလူကိုတိုက်တတ်လေ၏ထိုအခါဒါဝိဒ်၏လူတို့ကဣသရေလအလင်းကွယ်မည်ဟုစိုးရင်စရာရှိသောကြောင့်ကိုရောဒီကျွန်တော်တို့နှင့်အတူနောက်တဖန်စစ်ချီကြွတော်မမူရာဟုချိန်ဆိုလျက်လျှောက်ကြ၏နောက်တဖန်ဂောဘမြို့မှဖိလိတိလူတို့ကိုစစ်တိုက်ကြစဉ်ဟုရှတိလူတိဘေခဲသည် ရေဖိန်အမျိုးတာဖကိုတတ်လေ၏နောက်တဖန်ဂောဖမြို့မှာ ဖိလိတိလူတို့ကိုစစ်တိုက်ကြစဉ်ဘဲလင်မြို့သားဖြစ်သောယာဣယဤသားအေလဟနန်သည်ရကန်းလက်လိမ့်နှင့်အမျှကြီးသောလှံရိုးကိုတုံးဆွဲသောဂိတ်တိအမျိုးဂေါလျက်ဤညီလာခမိကိုတတ်လေ၏နောက်တဖန်ဂါသမြို့မှစစ်တိုက်ကြစဉ်အယက်မြင့်၍လက်တစ်ဖက်၌လက်၆ချောင်းစီခြေတစ်ဖက်၌ခြေ၆ချောင်းစီပေါင်း24ချောင်းရှိသော ယေဖိန်အမျိုးသားတယောက်သည်ဣသရေလအမျိုးကိုကြိမ်းပသောအခါဒါဝိဒ်အကိုရှိမ၏သားယောနသန်သည်ထိုသူကိုတတ်လေ၏ထိုသူလေးယောက်တို့သည်ဂါသမြို့၌နေသောယေဖိန်လူကြီး၏သားဖြစ်၍ဒါဝိဒ်နှင့်သူ၏ကျွန်တို့လက်ဖြင့်တေကြ၏